ဒါကပါဠိတို့ပါဠိပါဗျာဘုရားပါဠိတို့ဘုရားလေးရေတို့ဘုရားပါဠိကိုလားဒီပါဘွဲ့သောဒီမျိုးတို့ဟာလားဒီတင်္ဂလာလားဗျာအဲ့ဒီတော့ကနေရတာပါလေဆိုတာလည်းဒီနေ့ဟုတ်ကဲ့နော်မှန်ပါဗျာဒီနေ့ဒီနေ့မှာနေရတာပါလေရတဲ့နေ့ဒီနေ့မှာပဲပွားတယ် ဒီနေ့မှာပဲပွင့်ပြီးဒီနေ့မှာပဲပြိဋိဘံတန်ပြီးဟုတ်နော်အဲ့တော့ဒုက္ခသောနာပြီကိုနေရာနဲ့ပြောရင်တော့ဒီနေရာမှာပဲနိစ္စကြာလေးယူတယ်ဒီနေရာမှာပဲပွားတယ်ပုတ်ပြဒီနေရာမှာပွင့်ပြီးဒီနေရာမှာပဲပြိဋိဘံတန်တယ်လို့ဆိုတာဒီမှာပေါ့ဟုတ်နော်ဟုတ်နော်အဲ့အဲ့ဒါကိုနေသူနေညတို့ပြောတာဟင်အဲ့တော့သူ မော်လိုက်ပြီးရှိရမြပရိကလည်းအဲတရားတို့ယူပြဟင်ပါခြင်းနဲ့သူပါမှာသာသနာနဲ့ကျုံတော့ဟုတ်လားတို့ဝိသရာတော်ဘုရားကြီးကြတော့တရားဝဲဘလောက်ပဲများနေနေများတော့တရားဝဲမှာသူရမဲ့သာသနာတော်ပန်ဒီမျိုးနဲ့ယူရမဲ့သူငါမျိုးကိုအမြဲတမ်းဟောပါ အရေးကြီးလို့လို့နော်တို့ကလူတော့လူတွေယူပြီးယူတာမရှိဘူးရှိလားဗျာရှိပါဗျာလူပြီးတို့ကယူပါဦးတို့ကလားပေးလိုက်သွားပြီးငွေတစ်ထည်ပေးပြီးရင်ဘာပေးပါဆိုတော့ပြန်ကောင်းရတယ်လို့ပေးတို့တော့လူပြီးရင်ဆိုတာလေးဟာဒီတိုင်းအဲပြီးပြီးရောမလုပ်ပါဘူးကောင်းပါဆိုကောင်းလို့ရပါပြီတို့ရ ဘောရီမာလူနှစ်သက်ချက်ဆောင်းမှာသာဝနာနဲ့ဂျုံတော့ဟုတ်ရအဲသာဝနာမှာဒီစုတွေကိုပြေးနိုင်တဲ့အရိယာများမသိသုံးခြင်းဟုတ်ကဲ့ဗျာအရိယာများသိသုံးသွားမှာတော့တို့ပြီးမဲ့လူမရှိမှာမဟုတ်ဘူးဒီအရိယာများမသိသုံးခြင်းပန်းပါဒီအဲ့ဒီကိလေသူပြရတာတော့ဘာလို့စုပါနေနေပေါ်ကြလား နေရတာလည်းဆိုသူ့ပြောတာမဟုတ်ဘူးလား။ဒီအဲမနေ့ကမော်လိုက်ပြီးဘာပြောထားလဲမတော်။ဒီမနေ့ကမော်လိုက်ပြီးဟောပါသေးလား။ဘာဘုံဘောဘောဦးကြီးရတာ။ဒီမနေ့ကအားထုတ်ဖို့သူ့ပြောခဲ့တာ။ဟုတ်နော်။အားထုတ်ပဲအားထုတ်ရမှာလို့ဆိုကိုယ်ကိုယ်လေးရှိတဲ့အားထုတ်ရမှာ။ တပင်ကားပဲပူတော့ဒုစာလို့တော့ပူငါးပါးလို့သုံးတယ်ဟုတ်ဗျာပူငါးပါးပူငါးပါးသူထဲမှာရှိပြီးသားဒီသူရောထဲမှာအဲဒီတော့မော်လိုက်ပြီးပြောခဲ့တာလေလို့သူလေအဲဒီအာငါမျိုးဘာမှရတာအကြောင်းဝဲလို့သူလေအဲဒီအာငါမျိုးဘာမှရတာဘယ်နေရာလို့လို့လောကီပဲသုံးသုံးလောကုတ္တရာပဲသုံးသုံးအဲဒီအာငါမျိုးဘာမှရလို့ တို့မပူလားပါလို့ပေါ့လားဟုတ်နော်ဟင်လောကီကိစ္စအဲသခိုးဝယ်ထားတာမဟုတ်ဘူးဗျာအဲဒီဘူလားပါပါမှသူအကိုအောင်နေလားဗျာတညာလည်းဒီတိုင်းပဲလုတ်ချင်လာလို့ဘူလားပါပါမှဟုတ်နော်ဒါဟာတော့ယုံဖို့ပဲကိုတတိကိုယုံယုံဖို့ပြောတာမဟုတ်လားဟုတ်နော်ကဲယုံယုံရဲတာပဲဟင် အဲတော့တို့ယုံရင်ယုံတော့ခန္ဓာအပြည့်ခံလာတယ်ခန္ဓာအပြည့်ခံလာရင်ရေရေတင်းတင်းလုပ်ရတော့တာပဲဟုတ်နော်ရေရေတင်းတင်းလုပ်ရတဲ့လူမိုင်လေးလို့လုပ်ရင်ခံရမှာပေါ့အဲတော့တတိအမြဲရှိရမှာဖြစ်ဟုတ်တော့အဲတတိအမြဲရှိရင်လို့ခန္ဓာအကနှုတ်ဆွနေလို့ရှိရင်နောက်ဓာတ်ကိုဓာတ်ကူတဲ့ပဲဒီတဲ့သမာဓိဖြစ်တာပဲဓာတ်ကိုဓာတ်ကူတဲ့သမာဓိဒီလာရင်ဒီအကြောင်းမသိပဲမရှိတော့ဘူးပြီးတော့တာပဲ အဲ့တော့လောကီမှာလည်းဒီငါမျိုးပါတာပဲဖြစ်နော်သူအရောက်ဝင်လို့တော့ဟောရဘာလို့ဟောရဒါမနစ်ကပြောခဲ့တာဟင်အခုမော်လိုက်ဒီမနစ်ကမော်လိုက်ဒီပါလားဆိုတော့ပါတော့ဆိုတော့ဘယ်လိုမရမှမပြီးတော့ဟင်ဟင်အာထုံးဒီနေ့ပါပြောမှာတော့ဟင်မော်လိုက်ဒီအင်ဂျန်လက်ဆောင်ဟုတ်ကြမြင့်မြတ်သူတို့ရဲ့စိတ်ထား ဟုတ်ဗျာသိခံမြင်ရတဲ့သိခံမြင်ရတဲ့ဒါလိုလည်းယူရပါလိမ့်ဟုတ်ဗျာမြင်ရသူတို့ရဲ့သိခံဟုတ်မြင်ရသူတို့ရဲ့သိခံဟာဘာလဲလို့မေးရင်ခါကြည့်ပဲသိခံနိုင်တာဟာမြင်ရသူတို့ရဲ့သိခံပဲဟုတ်နော်ဒီမြင်ရတဲ့သူဟာတို့ဟာနာမလို့တို့ပါတော့မော်လိုက်ပြီးနားတယ်လို့ရမယ်ပြောတာပါတယ်တခါ ဟုတ်တော့ပါရမီရှင်တို့ရဲ့စိတ်နဲ့စိတ်ထားလို့ဘာသာပြန်ရင်ပူပြီးတော့ပေါ့ပါပြီပဲဖရာထားတဲ့စိတ်လေဟင်ဟင်သူရဲ့ဘာသာဖြစ်တဲ့အရိယာကြီးထားတဲ့စိတ်လေအဲ့ဒါမြင်ရဘူးသူရဲ့စိတ်ထားပဲဟင်ဘာလို့မြင်ရသူဖြူစင်လို့တယ်နော်ဖြူစင်လို့မြင်ရတာဒါမှမဖြူစင်မြင်ရသံဃာတော်ကိုတွဲတွဲပြီးသုံးလေးသုံးထားရှိပါတယ် ဟုတ်နော်သူကေနာဟုသာလိုအရိယာဟုခေါ်တာနိဒတာကိုခုနကပါရမီစေတသိကိုပြောတာဟုတ်နော်အဲ့တော့မြင့်မြတ်သူတို့ရဲ့စိတ်ဓာတ်ပါလဲလို့ပြီးသိခံနိုင်တာဘာသိခံရမှာလဲအဆိုးနဲ့တွေ့လေသိခံရမှာအကောင်းနဲ့တွေ့တော့သိခံရမှာဟုတ်နော်အကောင်းနဲ့တွေ့သိခံနိုင်ရမှာဟုတ်ဗျာလောကရဏလည်း အဲတို့တို့ဒီအဆိုးရိုးနဲ့အကောင်းရိုးဆိုတဲ့ရိုးနေရိုးဝယ်ရှိတာဖြစ်တယ်ဟုတ်နော်ဒီအဆိုးရိုးနဲ့အကောင်းရိုးအဲ့ဒီအဆိုးရိုးနဲ့အကောင်းရိုးကလည်းပဲတို့ကပွဲတာတစ်ဖက်ကယူပေါက်တာမဟုတ်ဘူးဟုတ်နော်ဒီအဲကိုသဘောကြတာကိုနှိမ့်သက်တာဆိုလို့ရှိရင်အဲတိုက်တိမဝင်နိုင်ဘူးလားအဲ့တိုက်တိလူလာပြီးကိုကိုသဘောပေါက်သဘောကြရင်ဝင်မှာပဲပေါ့ဟုတ်ဗျာ ပြီးတော့ဘုရားသဘောကျတော့တိုက်တင်းနဲ့လူလာသိနဲ့လူလာခဲ့တဲ့နောက်ကဖြစ်အားအတိုင်းဒီမှာလာပြီးခုမှအေးခုနေရင်လူလာသူတွေပေါ်လာမှာပေါ့နော်အင်းကြတော့ဟုတ်နော်အဲလူလာသူတွေပေါ်တော့အဲခုဝိုင်းပြီးတော့ဖြည့်ပြီးတော့လာပေါ်တော့မဖြစ်နိုင်ဘူးလားဟဲ့အဲကောင်းတော့တော့အဲပတာနာတော့မဖြစ်နိုင်ဘူးလားအဲခါကြဘူးရောသူရောမချမ်းသာဘူးလားဒါကူဖောက်တဲ့ယူသူများဖောက်တဲ့ယူမဟုတ်ဘူး သာသနာတကွေ့တွေးတုံးကကိုကမလုံမလားသက်သာထားကြတာဒီကောင်မရှိနိုင်ဘူးလားရှိပါပါကိုကမလုံမလားသက်သာရင်သူကလည်းတွေးမိကြံမိတယ်တို့ဘောမလုံမလားဖြစ်နေပါသူကလည်းတွေးတဲ့ဂျုံတဲ့နေရာတွေတို့ကိုမလုံလားသိတဲ့သက်သာလို့ပါပဲဟင်တို့ယူမဲ့လည်းပြောတော့ပါလေဟုတ်ပါအဲ့တော့လာကောမပုံနိုင်ဘူးလားဆရာကောမနေနိုင်ဘူးလားဟင် ပြီးတော့မကောင်းတဲ့ငေါ့မကြုံတော့နိုင်ဘူးသင်္ခါကြပူရောသိရောဆင်းရဲတာပဲကာကိုပေါက်တဲ့ယူအပြင်ကရှိတဲ့ယူမဟုတ်ဘူးလောကရာနေယူလေကိုပေါက်တဲ့ယူရသူများပေါက်တဲ့သူများလောက်ထားတဲ့ယူမဟုတ်ဘူးဟုတ်ရာအဲ့တော့လောင်းလိုတိုင်းလောင်းလိုတိုင်းကြတော့အဲ့ဒီယူကိုချိုးပြရချိုးပြအဲ့ဒီရဲ့လေတဲ့ရောက်အောင်ချိုးသားအောင်ဟုတ်ဟုတ်တော့ယူနေယူကြားရောက်အောင်ချိုးသားအောင်မှာ ဟုတ်ကလားဗျာဟုတ်ပါဗျာဟေးအဲ့ဒီရိုးနေရိုးကြရောက်ခဲ့ရင်တို့သိခံနိုင်တာအကောင်းတွေးလို့မတုံဘူးအဆိုးတွေမဖြုံပါဘူးအရေးကြီးတာအကောင်းကိုကြော်နိုင်ဖို့အရေးကြီးဆုံးဟုတ်နော်တို့ငေါ်လိုက်ပြီးတော့အကောင်းကြော်နိုင်မှာမဟုတ်ဟုတ်ပါဘူးလားဗျာလမ်းလာဟင်းပဲအကြီးနဲ့ရှူရည်အစ်ငွေရည်စင်သားဆိုနေတယ်လို့ဟာ 哦，有有没有啊？哦，没多少路呀。诶，诶，这高高哎，那我对他的，诶，我把路那过不走，我去路压他呗。ပရိယာလို့လိုက်မိနေကြလိုက်ပြီးတော့ဘယ်သူတော့ရသွားတဲ့ပြေအိမ်နဲ့တော့လိုက်ပါပဲကွာလိုက်ရပြီးအေးကိုယ်ကလည်းသူရီယာသုံးပြီးငွေရီယာလည်းသုံးပြီးပုံပြီးတော့ဝယ်တပြည့်ရဲ့ပုံပြအဲခါကျသူယူတာဘယ်တော့မှသူ့ငွေရဘယ်တော့မှလည်း အဲတာလာကူလူအဲတို့တော့ရေလို့လို့တော့ဟိုဘေးတာလာကူလူတို့တော့ပါလေသူသူပါလာတယ်ဘုသူပြောပါလေဒီကံမမဟေးဟေးအကောင်းမှာတို့တုံရဆိုးကြချုပ်ပါတော့ကပောင်းမတုံအောင်ကြိုးစားဖို့ဘုလိုပါပါပြဟုတ်တော့ဟင်အဲ့လိုတို့ဘာလို့အောင်မဆိုခန္ဓာကိုကြည့်တော့ ခန္ဓာကဓာတ်ဆောင်မိဘနှစ်ပါးရဲ့လူသားကလည်းမွေးလာတဲ့ဓာတ်ဆောင်ဓာတ်ရုပ်ဟုတ်လားတွေ့နေတဲ့လူကိုတို့မော်လိုက်ကိုရေမော်လိုက်မော်လိုက်သူမော်လိုက်သားအဲ့ဒီဖြစ်လာတဲ့လူကကံကုသူကကျိုးပေးထားတယ်ဟုတ်တော့အဲ့ဒီကံကုသူကသူ့ကြီးမရတော့ဒီဓာတ်အောင်မင်းနေရတာဟုတ်တော့ဒီရှင်နေတဲ့ခန္ဓာကတော့ဓာတ်အောင်ကြီးမဟုတ်ဘူးလားဟုတ်ပါဘူးဓာတ်ကောင်ကဓာတ်သွေးရှိဖြစ် နော်ဓာသွေးနဲ့လည်းပါနေရပြီဓာပိုင်းနဲ့တို့သွားနေရပြီဟုတ်ကဲ့နော်ဓာဘောဟိုဓာသွေးနဲ့သွားနေတာအဲ့ဒီဓာသွေးတွေမှာတို့ဘဝဆက်ဆက်ကထုံးလာခဲ့တဲ့ဉာဏ်တွေဘောမပါနိုင်ဘူးလားပါပါအဲ့ဒါကြောင့်ဓာသွေးကဉာဏ်သွေးကိုကြောက်သွားမှာနော်ဟုတ်နော်တဲ့အဲ့ဒီဉာဏ်ကိုသိတဲ့ကိုကြိုက်အကြိုက်ပါတဲ့ပုဂ္ဂိုလ်ကလည်းဖြစ်တဲ့ပုဂ္ဂိုလ်ကြိုက်ကိုရပဲဒီကလေး ကိစ္စဘာဖြစ်နေနေပဲဟုတ်တော့အဲမုံသေးပါတဲ့ပုဂ္ဂိုလ်လည်းချိန်ကလေးသူအဲဒေါသဖြစ်ကိုယ်ပဲဒီသားလေးကိစ္စဘာမှမသိဘူးအဲ့ဒီခါကျကြိုက်တွေးပါတဲ့ပုဂ္ဂိုလ်ကလည်းကြိုက်တွေးတွေးပြီးကြိုက်လို့ပြီးလို့တော့ဖေးရိုက်တွေးတော့မဖြစ်နိုင်ဘူးဒီတိုင်းဘုံအားဆက်ဆက်တွဲပါသွားရင်ဝါဒနာပေါ့ဖြစ်နိုင်ပါညင်သေးရိုက်ဝါဒနာတွေးတွေးဒီတွေးပြီးလိုက်ပြီးဟုတ်တော့အဲ့တော့တို့များမှာက ဝိဇာလာကဓာမီ၍တာပွေးမီ၍ငွေခံထားရပြီဟုတ်တော့တာပွေးမီငွေခံထားရပါသေးတော့ဟုတ်တော့တို့တာပွေးမီငွေခံထားရတယ်ပြီးတော့တို့ရဲ့စိတ်ကလည်းပွေးမီဖြစ်နေရပြီပွေးခြင်း၍တို့စိတ်မဖြစ်နိုင်ဘူးလေတို့သာတော့မလို့တွေးပေါ့လေဟုတ်တော့ပွေးမီဖြစ်နေကြပါပြီအဲ့တော့ဒီကြတဲ့နောက်လောက်ကလည်းတိတ်ခွာပေါ်ပေါ်ပေါင်းကြောင်များကွာ တိရိစ္ဆာန်ဘဝမှာဆိုရင်လည်းဉာဏ်ခိုင်းတာလုပ်ခဲ့တာပါဉာဏ်ခိုင်းတာလုပ်ခဲ့တာမရှိပါဘူးလူဘဝမှာတော့တို့ဉာဏ်ခိုင်းတာလုပ်တဲ့အချိန်နည်းပါတယ်ဉာဏ်ခိုင်းတာလုပ်ရတဲ့အချိန်များပါတယ်ဟုတ်ရဟင်ငွေကလေးကအဲတို့ကတော့ဘာလို့ဆယ်နှစ်တွဲနဲ့ပါတော့ဆိုတာဟုတ်ဟုတ်လားပထမဆယ်နှစ်သားသမီးတို့ရမောလာသာတကမသိနူနာရွယ်အဲ့ဒီအချိန်လေတို့မကောင်းမြင်လေဆို မကောင်းသွေးနဲ့တာသွေးနဲ့ပဲသွားတာညင်သွေးနဲ့ပဲသွားတာဆယ်နှစ်သားဆယ်နှစ်သမီးညာနဲ့သွားဘူးရှိသလားပေါ်လိုက်ဟုတ်ကလားဟေးဟေးအဲ့ဒီကနေပြီးတော့ဒုတိယသာသကဖြစ်တဲ့7နှစ်က20တွင်းကြတော့ခိတ္တသာသကတဲ့ကိုယ်ကျွယ်လာတဲ့အတွက်ပြောခြင်းပြောအားပါအားအကောင်းဆုံးချိန်နဲ့အဲ့ဒီပြောခြင်းပါခြင်းကြတော့ဘာလုပ်တယ်ညင်ခိုင်းတာလုပ်တာလား ညာခိုင်းတာလို့ကလား။ခိုင်းတို့ညင်နဲ့ကြော်ခဲ့သလားညာနဲ့ကြော်ခဲ့သလား။အဲရှိတဲ့ဘူးဆိုတော့ပဲ။တက်လုံးကောင်းတော့ဘူးလေ။ဟုတ်တော့အဲတော့ဒီဘုံကတဘုံကရလာတာတော့အမီးလို့ခေါင်းနှုတ်နဲ့ညာနဲ့လုတ်ခဲ့တာနည်းတယ်နော်။ဟုတ်နော်။မိယိုးဖလာအလိုက်ဒါနမှုဒီသီလမှုဒီပြုတာတော့ ငြိမ်ဆိုင်တဲ့အတိုင်းလုပ်နေရသေးတယ်။ညာဆိုင်တဲ့အတိုင်းလုပ်နေတယ်။ဟုတ်ကြလားဗျ။ဟင်ငြိမ်ဆိုင်တာလိုပါလားရှင်နော်။ဟုတ်ကြ။အဲ့တော့တို့ဒီတိုင်းသွားအဲ့တော့တို့ဒါတွေကတဏှာမာနဒိဋ္ဌိပတ်ပွက်ထားတယ်။ပါလို့ပြောပါနော်။ဒီညာမာလို့တော့ငါငါပစ္စည်းငါပိုင်တယ်ငါသုံးလုံးကြပေါ်ဗျာ။တဏှာငါမာမာနငါဒိဋ္ဌိငါဟုတ်နော်။တဏှာမာနဒိဋ္ဌိ တို့ရဲ့စိတ်ကိုအဲ့ဒီသုံးမျိုးနဲ့ပတ်ဖွဲ့ထားတယ်ဟုတ်ကလားဗျာဟုတ်ပါပါဗျာဟေးတဏှာကအဲတွေ့တွေ့တဲ့ညကူကအကုန်လူကျင်လာပဲမာနကအဲ့ဒါအပြိုင်ဆိုင်တွေ့ကြိုင်ဆိုင်နဲ့လူမှာပဲဒိဋ္ဌိကရမညသိမ့်ပိုက်မှာပဲဒီသုံးခုပဲလုပ်ခဲ့တယ်ပေးဖို့လုပ်ခဲ့သလားလုပ်ခဲ့ပါဗျာယူဖို့ပဲလို့လုပ်ခဲ့တယ်ပေးဖို့မလုပ်ဘူးဟုတ်ကလားမော်လိုက်ပြီဟုတ်ပါပါဗျာ ဟင်ဟင်ယူဖို့ပဲလုံးလုပ်ခဲ့တယ်ပြီးခဲ့တာမလုပ်ခဲ့ဘူးအဲ့တော့ဒီတဏမာနဒိဋ္ဌိရှိနေရင်သိခံနိုင်မှာမဟုတ်ကောင်းတယ်လည်းတွေ့ပေါ့သိခံနိုင်မှာဘုရားလည်းတွေ့ရောသိခံနိုင်တော့ဘာဖြစ်လို့တော့ကိုယ်ရှိနေတဲ့ငါငါပစ္စည်းငါပိုင်နေဒီသုံးဝင်နဲ့စုထားတဲ့ဒနာအားတွေတို့ရှိနေတယ် တယ်နော်ဟဲ့တနာအားဒီချွေအားဒီဘုံလုံးပေါ်လားကိုယ်ဟာတော့မန်ချက်တရားတွေပေါ့ဒီစီစီတဲ့ဘုံကလည်းအဲဒီစီရောဒီစီမှာလေဝေစီဝေသောဝေမှာပေါ်ပြဒီစီစီဒီစီရောဒီစီမှာပေါ်ပြသာစီသာဘောသာမှာပေါ်ပြအဲလိုအဲဘောကောင်းလို့မှကြည့်ပါပေါ့ဟုတ်နော်အဲ့တော့ဖြစ်ခင်းလဲဆိုရင်အာဟုရှိရင်မှန်ချက်မှာသိခံနိုင်ပါ့မလားခံနိုင်ပါဘူးဟုတ်နော် အဲမခံနိုင်လို့တို့ဖက်တယ်လို့ရှိရင် တို့စိတ်ရုပ်ကြတဲ့ရုပ်မှာမြင်ရဖို့မရှိဘူးဟုတ်နော်မြင်ရသူရဲ့စိတ်ထားမဖြစ်တော့ဘဲနဲ့ရုပ်ညံ့သူရဲ့စိတ်ထားဟုတ်နော်ဒါဖြစ်မှာဖြစ်လဲကဲဒါဖြစ်မှာဖြစ်နော်ဟေးကဲတော့ဘုရားနဲ့အရိယာများကမြင်ရသူရဲ့စိတ်ထားဖြူစင်သူရဲ့စိတ်ထားနဲ့ရှိတာပေါ်တယ်တို့ဘုရားသာသမီတွေကဘယ်စိတ်နဲ့လိုက်မှာ ဒီဘယ်လိုပဲလို့ဒါဟုတ်ပါမလားဗျာအခုလိုက်နေတာပြောတာလေအခုမော်လိုက်မော်လိုက်သုံးမော်လိုက်သုံးပြောတာဟင်တို့တို့ဖျားသုံးမပြောနဲ့မော်လိုက်သုံးပြောတာဘာနဲ့သုံးနေတော့ဟုတ်ပါမလားဗျာအဲ့ဖျားနဲ့တော်တော်ဒီဗလားအနည်းဒီဗလားဟုတ်တော့ အဲ့တော့ဘာလုပ်ကြတာတဲ့ပြီးမခံနိုင်တာအာဟုရှိအဲ့တော့ဒါနမှုဆိုတာဒါနနဲ့မြင်ရအောင်လုပ်ကြတာပြီခန္ဒီအတွက်တာခံနော်ဟင်ခန္ဒီအားကောင်းအောင်လုပ်တို့ဒီဒါနရှိလို့ဒူတို့ဒီဒီဒီတွေရှိနေလို့မတက်တာမဟုတ်လားဟုတ်ပါဘူးဟင်အဲ့တော့ဒီဒီဒီတွေအတွက်တို့ကသုံးလို့ရမှာ ဒါနပါဝီဆိုတာပြောတာမဟုတ်လားဒါနပြုပြီးညသိကြအောင်ယူမိအဲ့ဒါကိုပေါ်လိုက်တော့ဒါနပါဝီပြောမှာဟိဒါနပြု၍ညသိကြအောင်ယူမိအဲ့ဒါကိုသာလို့သုံးတော့ဒါနပါဝီဒါကလည်းဘောလိုက်သုံးပြီးတာဒီမှာပါသုံးပြီးတာမဟုတ်လားဒါနပါဝီလည်းအော်တော့အော်ပါဟိ အဲ့တော့ကိုမော်လိုက်လူလာတာဘယ်နှခါရှိလို့ရပါပါဟေးလူမန်ဒီလာတဲ့ချိန်ကသာမဟုတ်ဘူးလားကလေးငယ်ဒီလာပါပြီးတော့အခုမြေသားတယ်လူလာခဲ့တာပဲမြင်ရမလားဟိဘာဖြစ်လို့ဒီလောက်လူလာခဲ့တာအခုလောက်ဆိုရင်အဲ့ဒါဖြူကြီးဖြစ်ကြရောပေါ့ဖြစ်သေးဘူးလားဘာဖြစ်လို့တော့ဟေးတို့ကပြည်စည်းတာဆုံးတာကွယ် အစွဲထုတ်ခဲနော်ပြည်ပြီးတော့ဘေးဥပဒါလည်းထုတ်ရတယ်များတယ်အစွဲထုတ်လို့လားမထုတ်ပါဘူးဗျာဟုတ်ဗျာသူ့ပြည်ပြီးကြီးရင်ကြီးတော့ဆွဲကြီးတယ်နော်ဟေးကြောင်းထူထားတဲ့ပုဂ္ဂိုလ်အကြည့်ပြီးဖယ်လေတော့သူကြောင်းတော့ကငါကြောင်းတော့ပါဟေးဆရာတော်ဘုန်းကြီးရဲ့ဖယ်ပေးထားတယ်ဘုန်းကြီးရဲ့ဖယ်ပေးတိုင်းတယ် ဆိုင်ခိုင်းထားလို့လို့ပဲအတူတောင်းပေါ့လူလူထားတာပေါ့လေဟင်တောင်းမနေတဲ့ဘုန်းကြီးကိုဒီမရှိတိုင်းမရှိကြဟုတ်ကဲ့ဟင်ဒီစီဆိုပြီးအစွဲမလွတ်ကြဘူးဟုတ်တော့ဒီစီဆိုပြီးဆွဲလွတ်ကြသမ်းပါညင်ရင်ညက်ချင်ရင်ဟုတ်တော့ညင်ရင်ညက်ချင်ရင်ဒီစီဆိုနိုင်အစွဲပါထုတ်ပြီးခံပါ လေးလေးလေးဆုံးဆုံးလမ်းလမ်းဆုံးဆုံးကြီးကြီးဆုံးဆုံးသွန်ပေးရသွန်ပေးကြပါပါလုတ်ခဲ့လားအခုမှလို့တော့မှာပါဘူးခုမှမှာပါပဲဒီလားဟေးဟေးဟေးသူပြောနေတာရှိတယ်တို့ဝင်ငယ်ကတွေ့ခဲ့ဘူးလားတို့ရွာမှာတယောက်က အကြောင်းရင်းဝါသနာပါဖြစ်ကြတယ်ဆိုသူလူကျင်တာပဲသိတာပဲအဲအကြောင်းလုံးဝါသနာကိုတယောက်ကတော့ရိုးရိုးပါပဲအဲသူအိမ်ရဲ့ကွင်းထဲမှာနဖားတို့လေးပြနေတော့အမတ်တမဲ့ဖြစ်ထားတယ်အိမ်ရှင်ကဟုတ်တော့အိမ်ရှင်ကအမတ်တမဲ့ဖြစ်ထားအဲ့ဒါအကြောင်းဝါသနာပါသူကမြင်တော့ဟာဒီနဖားတို့လေးကျုပ်ပြီးသားမှာပါ အဟိုကတောင်းကလောဘနဲ့တောင်းမှာဒီမှာလဲလောဘလာဝင်လာတယ်အာအဲ့ဒါငါတော့ဘလို့အရင်ကတော့သူပြထားပါလေပုတ်လာဗျာဒေတာပူရာဒါပူရာဟေးဟေးကိုနိုင်မှာမလားဟေးသူ့ပင်တော့လွတ်မှဒါမကူမှာနော်ပုတ်လာဗျာအဲ့ဒါဒုံပြတိအောက်တွေ့ကြတာကို9မိနစ်နဲ့သာတော့တွေ့ကြတဲ့ဖြစ်ဖြစ်ကလေးပါ ဟုတ်ဗျာဒီကိုကတော့အမှတ်တမဲ့ပြစ်ထားလိုက်တာပဲလေဟိုဟာပေါ့ဗျာဟိုနွားတော့ပြသုံးမရဘူးပေါ့ဗျာတခြားတော့သုံးကြရမှာပေါ့ဘောကြနေတဲ့တစ်ပါးယူဆိုတော့ဟုတ်ဗျာဒီအဲတပတ်ကလူကြီးသိရှိလာရင်သွုံပြီးသူကစိတ်ကငါပြည့်ပြီဆိုတော့တုံ့ထားတဲ့အတွက်တစ်ဖက်ကလူကြီးသိမဲ့ကောင်းတော့ဒီမှာလောဘသာကူလာတာပြောတာဟုတ်နော်သွုံပြီးဆိုကြတာ တို့ကိုစွန့်တော့စွန့်တယ်မလွတ်ခဲ့တဲ့ဆိုရဲပြုခဲ့တဲ့ဒါနမျိုးပေါင်းမလဲဘူးတို့တော့ပါရမီတောင်းကိုဖြစ်မလာခဲ့ဘူးဖြစ်သလားဖြစ်ပါပါဗျာလူရာတော့မလဲခဲ့ဘူးတို့တော့ပါရမီတောင်းကိုမဖြစ်ခဲ့ဘူးမဖြစ်သေးဘူးပေါ့ဗျာဟုတ်ကလားဗျာဖြစ်သေးဘူးတော့အဲ့တော့လူတိုင်းလူတိုင်းညာရှင်စမ်းပါတခြားညာမရှင်နိုင်တော့ လှူလိုက်ရင်တတိလေးနဲ့ငါပစ္စည်းမဟုတ်တော့ဘူးငါပစ္စည်းမဟုတ်တော့ဘူးဒါလေးဒီဒါလေးဆိုဆိုနေမှာပေါ့ခုနကဖာကျူပြောက်ဥပမာပေးကြည့်ဟုတ်ရဟင်ကိုယ်အင်္ဂါသုံးလူတွေပဒါပလာတတိခုံမဲ့ဖြစ်ဖြစ်ဟင်ဘာဆိုကြလဲငါပစ္စည်းမဟုတ်တော့ဘူးအဲ့ဒီသင်္ညာလေးပြေးလာပါဆဲဘူးသလားမော်လိုက်ပြီ ဘုံဘုံတော့ဟောထည့်သွားတာပြီထည့်ဘူးသေးဘူးလားတော်တော်ကြောင်းသွားပြီးတန်ဃာတော်တွေဆုံးကတော့ထည့်ဘူးသလားအလူတန်းလို့တော့အဲ့ဒါလေးထည့်ဘူးသလားချိုးချိုးတဲ့နေတာအဲ့ဒါလေးငါပြည်ပြီးမဟုတ်တော့ဘူးနော်ခဲရင်လားဒါလေးခင်ရလိုက်ဘူးနော်ငါပြည်ပြီးမဟုတ်တော့ဘူးကိုရှေ့လက်ကပြောနေနောင် နောက်ပိတ်ကပုတ်ပြန်မေးလိမ့်မယ်ငါဒီကိဟုတ်ဘသူပစ္စည်းတုံးနော်အနည်းဆုံးလားကိုယ်စိတ်စိတ်ကကိုယ့်ကိုတတိတွင်းနေသမ်းပါနောက်ပိတ်ကပြန်မေးလာပါလိမ့်မယ်ငါပစ္စည်းဟုတ်ဘသူပစ္စည်းတုံးတော့ဟုတ်နော်မေးလာမှာပေါ့အဲ့ဒီကကြကိုယ်ပြည်ပြည်မဟုတ်ကြောင်းကိုပူပိုင်ညာနဲ့တွေ့ပါလိမ့်မယ်ဟုတ်တော့အေးအဲ့ဒီကကြပြီးမခံနိုင်ဘူးလားအေး ဒါလာတာလေဟောလူကျင်လာတော့ခန္တီပါပဲဗျာဟုတ်နော်ခန္တီပါပဲဗျာခန္တီမြစ်တာသီလစိတ်သာသွားလောလောတိုင်းသွားတဲ့ဒီချက်ပါဗျာအဲ့ဒီရဲ့စိတ်ကခန္တီပါဗျာဟုတ်လားခန္တီနဲ့စိတ်ကိုမြင့်မြတ်အောင်ကြိုးစားတော်လဲပဲတဏမာနဒိဋ္ဌိထောက်ပံ့ထားတဲ့ပြည့်စုံရှိနေတဲ့အတွက်တို့မှာစိတ်ကတောင်မကြိုးဘူးဟင်အဲ့တော့ပစ္စည်းတွေသာသွန်လာခဲ့တဲ့ အစွဲမလွတ်တဲ့အတွက်တို့မှာခုချိန်ထိထောင်ထောင်ပဲဒီဟုတ်နော်အဲ့တော့ကောင်းလာတယ်ဒီမခါလဲထိုးလာတယ်ဒီမခါလဲဖြစ်သွားမှာပေါ့ဒါကြောင့်ဒါနကဒီပါရမီကိုတို့တဲ့အောင်ပါနော်ဟုတ်လားဗျာဒီဘယ်တော့တက်မှာလို့တခုကားပါပြန်ဟုတ်ကဲ့ဟေးအဲ့တော့ဒါနနဲ့ငါးပစ္စည်းတွေတော့တက်လိုက်ပြီးခန္ဓာကိုယ်ကဓာအိမ်နဲ့တိဆောက်ထား ဟုတ်နော်ငါလာပြီးပြီလားပိုင်တယ်ကိုလာပြီးဖြီးပါလို့ရှိရင်ဟောသိခံနိုင်ပါ့မလဲခံနိုင်ပါဘူးကိုကြီးခေါင်းစကားတွေပြောနေဘယ်လိုနေမလို့ဒီပုဂ္ဂိုလ်အဲ့တိုင်းကိုကြီးဝမောခါတွေခိုးစကားတွေပြောတော့ဘုရားဒီပါအောင်တော့ခံနိုင်ပါလားပြီးခံခံနိုင်ပါဘူးဒါကြောင့်ဒီလာပါလေပါရမီတည့်ရပါလို့ ဒီလာကစောင့်ပြီးမှဒီလာနဲ့စောင့်ပြီးရမှဟုတ်နော်ဒီလာပြီးစောင့်ပြီးစောင့်ပြီးပါဏာတိပါဒအမဘန္တိနဲ့မပြီးရဘူးစောင့်ပြီးဖို့ရအတွက်လည်းတရဏဂုံသုံးပါးနဲ့အပမာဒတတိသံဃာတော်များကထပ်ဖို့ပေးထားပါသည်ဟုတ်နော်ဒါနဲ့ပြီးစောင့်မှလို့ပြောတာလည်းအတူတူပေါ့ပုတ်ကလာနော်ဟုတ်နော်ဆရာတကားပေါက်ကဟုတ်ဗျာ စောင့်မှာငါငါပြည်စီငါပိုင်နေဆိုတော့ကိုယ့်ကိုယ်လည်းငါငါကိုငါပိုင်နေဆိုတဲ့တဏမာနဒိဋ္ဌိနဲ့ပတ်ဖွဲ့နေပါလိမ့်မယ်ဟုတ်ဗျာပတ်ဖွဲ့နေခြင်းနော်အဲပတ်ဖွဲ့နေတဲ့အတွက်ဖြစ်ကလေးတို့တေနာကဘောကသာဖြစ်ကလေးတို့တေနာကဟေးအဲ့တော့တို့ကဒီခံနိုင်မှမြတ်ပါဘောဒီမခံနိုင်ရင်တို့ ယုံညံ့မှာဟောဟုတ်တော့ဟေးခါဒီကနေဒီခုတို့သွားမယ်ဟာဒီကအဲအမြင်လန်းခုမယ်ဟာဒီဟုတ်တော့တို့သွားနေကြပြည့်တဏမာနဒိဋ္ဌိဥဆောင်တဲ့ဒီအဟောအာဟုဒုစိတတိခတိလုံးသူကြပါလို့အာဟုဒုစိတတိခတိလုံးကစိတ်ကိုကြိုးကြိုက်ပြီးဆိုင်တဲ့အာမသမ ्या ကအောက်ကိုဆွဲချပါမို့တို့သိချာရုပ်ကြတဲ့ရုပ်မဲ့နေရာကိုပို့ပါမို့ဟုတ်တော့တဲ့တို့ကတောင်းပြီးကြရတော့မှာ ဘာကောင်းပြီးကြတာမှာတို့ဟုတ်ကောတောင်းပြီးမှတောင်းပြီးမှတို့ရမော်လိုက်ပြီးလဲပြောမှာပါတဲ့ဥပ္ပနိကြပဲလို့ပြောကြောင်းသွားလို့ကြောင်းသွားလို့ဒီလိုပြောတာရှင်ဘယ်လိုပြောကြောင်းပါဟုတ်ကဲ့မှန်ပါကြောင်းလာပါနွားများသူများတစ်ချက်ခိုးမစားအောင်နွားကြောင်းသားကဒုက္ခလေးတစ်မြောင်းမြောင်းနဲ့ကြောင်းတယ်လို့ဒီနေ့အတွက်တရက်အတွက်ကိုအဲ့ဒီ ဖယားနာဘာငါနာကလေးပုတ်တိလေးကြောင်းရမှာပြောတာကြောင်းတာကြောင်းပါဘူးကြောင်းပါပါဗျာဥပုပ်ယူရဘယ်နှခါရှိဒီကိုမင်းတို့ပြောနေတာပါဗျာဟင်အဲရှူလာကလာပုံပဲပေါ့ဟင်ရှူလာကလာပုံပဲသွားလားဟုတ်ဟင်တန်တယ်ရှူပါမလားဗျာ အဲနေတိုင်းမှာသူ့လို့ကိုလို့လို့စကားမပြောပြဘူးကြောင်းကြမှာအားရှိတော့ကိုးတောင်ပြောပြီးအဲ့လေတော့ငေါ်လိုက်ဒီဥပုပ်လေးနဲ့နေတိုင်းဘယ်လေးကဘိုးဖြူတော့ဘယ်လေးကဘိုးဖြူတော့မမပြောကြဘိုးဖြူတယ်ဟဲ့နေတိုင်းအပူဖြစ်ပါတယ်ဟုတ်လားဒါကြောင့်မတော်တာကပုံတော့ ကိုယ်ကတည်းကမတော်တာကတော့ဘယ်ချိန်ပါဗျာတော့ဘုံလိုက်သေးလို့ပုံတယ်တော့ဟုတ်တော့မှန်ပါဟင်အဲဒီနေ့ဘုရားစကားပြောပြီးပြီးတော့အိမ်မှာဆိုရင်တော့ကိုမိသားစုတဲ့ကိုဖြစ်တယ်လို့စားတာကိုမှသူများဖြစ်တာပါဆိုတော့ဒီလေးဖြစ်ပြီးဘိုးချက်ပါတာခေရရအောင်ပဲလို့ဘုရားအောင်တဲ့ချင်းပုတ်ကလာဗျာပြီးတော့တော့အဲရိုးရိုးနေဆိုတော့ အဲမနေ့ကညကတောက်ပုံမှန်သိကြနေတော့သိချလက်ကြပါပါဒီနေ့တစ်ခါတည်းပါမှာတော့သာခါလာငါဒီခါလေးလက်ကြဘယ်ဘယ်လိုအဲဒီကဘာလဲအဲ့ဒါဘောလိုက်ကုန်တာပေါ့ဘောလိုက်ကုန်တာကဒီတိုင်းဘောလိုက်ဘုကအဲ့လိုလားဟေးပုဂ္ဂလာဟဲ့ပိုးတောင်ဆိုသေးပြန်ဟေးဟေး အဲ့ဒါတို့သီလသာအာထုတ်နေတာညာမပါတော့ပါရမီမတက်သီလတော့လုပ်နေကြတာမေယုကလာတော့လုပ်နေတာဟုတ်တော့သို့တော်ဆင်းရဲညာမပါပါဘူးဟုတ်တော့အဲ့တော့ဒီဒီနေ့အတွက်ဥပုပ်တော့မယ်ဒါလည်းပြောတဲ့ဖြစ်ပြောပါဘူးပြောပါဘယ်မှာတော့ ကျောင်းထဲမှာစောင့်နေဘာကျောင်းကထွက်ပြီးမှသူတို့စောင့်တာလားဘာလို့စောင့်တာလဲမေးအောင်ပါလာလေဥပုပ်ပါဠိဥပဝါသပြောတာအာယုခေသုံးရမှာပေါ့ဒီနေ့အာယုခေသုံးတဲ့နေ့ဥပုံနေ့ကိုသုံးပါဥပုပ်ဆိုတာပါဠိကျက်ကားဥပဝါသကလာတာတုတ်တော့ဒီအာယုခေသုံးရအာယုခေသုံးရမှာတော့ပြန်လို့တို့မျက်စိရှင်မြင်မှာပေါ့ဘာလဲဆိုပြီးလိုက်မဆုံးပါဘူး ဘာလဲဆိုကြတော့ဥပုဖတ်ပြီးဟင်နေနာနေနာနဲ့ပြီးရမှာပေါ့ကြားတာကြားတာနဲ့ပြီးရမှာပေါ့နာနာနာနာနဲ့ပြီးရမှာပေါ့သားတာသားတာနဲ့ပြီးရမှာပေါ့သားရဲ့ကြာပေါ်ထူတာရဲ့ထူတာပဲပြီးရမှာပေါ့ဒါလေဒါတော့ဝတ်သားဒါကမေသာပါသွားရင်ဥပုဖတ်မယ်ဥပုဖတ်မယ်ဟင်ဘုဘတည်းဘယ်နှခါထွက်တော့ပေါ်လိုက်တယ် ဘောလိုက်ဒီဥပုသောတာတနေ့ဥပုဘယ်နှခါသောက်လာတဲ့ဖွတ်တာတွေကများတော့ဟုတ်ကလားနေမောပြဖို့အတွက်တို့ကဥပုသောက်များတာဥပုသောဆရာတကားပေါ့ကိုတတိအောင်ချတာတို့အဲ့ဒါဥပုသောက်ဆရာတကားပေါ့ဘာလို့သောက်တာအာယုသိဖို့ဉာဏ်ဉာဏ်နဲ့ပြီးအောင်ကြားတာကြားတာနဲ့ပြီးတော့ ဘယ်သူကပါပြောသွားတယ်ပါကြည့်မပါသေးရဘူးအဲ့လိုတတိနဲ့တောက်ချတာဘူးဥပုသောက်နာကျောင်းကတောက်မာလားကုတကားဘောကတောက်မာလားဘုရားရောမေကုနာကတော့ကျောင်းသွားတော့ဟေးဟေးအဲ့တော့တို့ငေါ်လိုက်ဒီမှာဥပုပ္ပန္နကတောက်တဲ့ဘုရားများလား ခွဲပြောမရမှာဒီမှာတခါကြီးခမင်းနာခံခဲ့တာတော့များလာပြီဒါပြောပါရစေဒီလိုပြောမှာပဲဘယ်လိုပြောမှာလဲခမင်းနာခံခဲ့တာတော့ကြားပြီဗျာဝေရေကဟုတ်ပါဘူးဘုံတော်ကိုချိန်ကြီးလာသေးဘူးဗျာဟုတ်ပါလားတောင်းမသေးဘူးဗျာဒီလိုပဲပြောမှာဒီမှာဟုတ်တော့ဟေးအဲ့တော့တို့တို့မြင်လိုက်တော့ကြားလိုက်တော့အဆောင်နဲ့တတိအဆောင်ချပြီးဉာဏ်ဉာဏ်နဲ့ပြီးသွားမယ်ကြားတာကြားတာနဲ့ပြီးသွားမယ် 24နာရီ24နာရီဟုတ်တော့တို့ပြောပြီးပြောတာရှိပါတယ်ဝိကာလဘောဓနာဒါအများဆုံးနဲ့ပိခာဥပနေတိုင်းနဲ့ပူလာတယ်လေဝိသွားကင်းကာလကဖြစ်ပါခင်ရတဲ့ချိန်ကဝိကာလဟုတ်တော့ဟုတ်တော့ဒီပါခင်ရတဲ့ချိန်ကဝိကာလဘာလို့ပါခင်ရတယ်ကိစ္စလဲ သသာမကင်းလို့ညနေလာချက်ရမယ်ဆိုရင်ကိစ္စတွေများဘူးတို့တပတ်လုံးလုံးတင်ခဲ့တယ်တွေ့ဘူးဒီလေးခုကိုလေးဖတ်ရမှာလေဟုတ်တော့ဟိုကိုရည်ရနေပြီးဆယ်လေးရည်လေးကြီးဟိုတဏမနာဒိဋ္ဌိနဲ့ပေါင်းနေပြီးပြပါစီပွားရှားတာမဟုတ်ဘူးလားဟုတ်ပါဘူးအဲ့တော့ဒီလေးတည်းကသူတို့မပါအောင်လုပ်ရမှာလေသူမိတင်တဲ့ကိုဝင်မရအောင်လုပ်ရမှာလေအဲ့တော့ဒီအရေးကိစ္စအရေးကြီးနေတဲ့အတွက်ကိစ္စနဲ့အောင်လို့ပညာသာပါ ငါသာပါတယ်နံပါတ်1ရည်ရွယ်ချက်ဟုတ်နော်နံပါတ်2ရည်ရွယ်ချက်ကတပါးပြီးဓာတ်ခဲနဲ့တူနော်ကြည့်ကြည့်လည်းကြည့်ပြီးပါအသာထောက်ပံ့ရှိမှာပေါ့ဟုတ်တော့အသာထောက်ပံ့ရှိမှာအဲ့တော့ဒီကနေ့အတွက်ယာကမထကြွအောင်ယာကထကြွလာရင်တို့အပြမသိခါဟုတ်နံပါတ်3မကြိုးတော့ညှိုးတော့မနေနိုင်မထိုင်နိုင်လို့ သိခဲထိုးကြပေါ်များလာလို့ခါထိုးလို့ရတယ်ကျိုးကူကျိုးပါဟုတ်ကဲ့ကိုယ်ကျင်နေမရပေါင်းနေတာကထဘသူကထအောင်ပါလေတို့တွေ့တွေ့လေးသူများလည်းတော့ခုနကတော့သွားပြီးမကျိုးလို့ရဲ့ရှိရတယ်ဟုတ်နော်ခုနလည်းကန်ရှိတဲ့အဓမ္မမုဒီကနေ့အတွက်အဲဒီအပါကိုနှုတ်ပြီးတော့ဒီຢာကသိအမ်းနဲ့အောင်ຢာကသိအောက်မှမရအောင်တွေးထုတ်ပေးထားတာ သို့တော့နာပါရဲ့ရည်ရွယ်ချက်ကတဏှာနဲ့အောင်လို့သို့တော့နံပါတ်3ရည်ရွယ်ချက်ကအိမ်နဲ့သို့တော့တို့ရန်ကိုဘူးတော့ဟုတ်တော့ပါဘူးတို့ငယ်ငယ်ကတွေ့ခဲ့ဘူးလားညတော့လားကလားတွေပဲတော့အဲ့ဒီကလားညတော့လားပညာလုံးတော့အောင်မှာဖြစ်တဲ့အတွက်ညနေသာတော့တို့ပါလားပေါ်မုန်းတဲ့လူတွေတော့ပဲဒါလည်းပြီမင်းလည်းဒီသုတ္တဝေကြီး ကိုပဲကြာမှာခွေးသားဝယ်သားသားပြီးခွေးအိမ်ဝယ်အိမ်အိမ်ဆောင်နေဘူးဟုတ်လားညာမဖြစ်အဲဝယ်အိမ်ပဲသူကတောင်းလို့ကြည့်တယ်အဲ့တော့သူကညပါမစားညပါမစားအိမ်နဲ့အောင်လို့ဟုတ်နော်မောလိုက်ကဥပုပ်ယူရင်ဘယ်နည်းရသူယူတယ်ဟင်ဟုတ်ဘူးဟုတ်ဘူးတခါတခါယူရင်ဘယ်နည်းရသူတို့ယူတယ် တရက်တရက်တရက်တရက်အဲ့တော့ဒီနေ့၈နာရီကယူရင်လက်၈နာ၈နာရီမှတရက်ပြည့်ပါဟုတ်ကဲ့အဲ့ဒီအဲ့ဒီအဲဒါရင်ဘာလို့ကလာကြည့်တယ်လို့လို့ရှင်တော့ဒီနေ့၈နာရီကလက်၈နာ၈နာရီယူပြီးတော့အောင်ပါဟင်အဲ့တော့ညမအိတ်ချအောင်လို့ယူပြီးတော့အောင်လို့ညပါမသားတရားလို့ယူတာအဲ့တော့ခုမော်လိုက်ပြီးညပါမသားဘူးအဲဥပုံနဲ့အိတ်ကလာမိုက်ဆိုတာ

ဒီဝဲချက်စီမှာဝိသနာမောဒနာကအဲ့ဒီ၃မျိုးနဲ့ဆောင်ဆောင်ရပါတယ်။နောက်ဝိသနာကဲကာလကချက်နောက်ဝိကျတော့ဝိအထုကာလကချက်အထုချက်ထူးချိန်တော့ဒါမှချင်းရှိမှာပေါ့။မနေ့အာယုတက်ကနေ့ခဏလာရီတွေကဆက်ရပြုတ်ပဲသွားရလာရလုပ်ခဲ့တိုင်းလည်းကိုဒါမှချင်းနေ့ခဏလာရီကနောက်ရမနေ့9နာရီ7နာရီကအထူးချိန်ဟုတ်လားအထူးချိန်လို့ အထူးချိန်ကိုမအိတ်ချအောင်လို့အဲ့တော့ကိုဦးဝတ်ကိုစောင်းပါပါစောင်းဘူးတော်ပါဗျာဟေးအဟုတ်ပါမှာဗျာဟေးဟွာလာအဲအကုန်လုံးမတရားပဲဆိုရင်တော့ဟွာလာဒီလိုတရားပြီးနဲ့ဆိုရင်ယာဒီတုံးပြီးတော့မှလက်တက်ပြီးနဲ့ဒီပါယာဒီတုံးပြီးတော့မှတလုံးနဲ့ပြီးရင်တော့လက်တက်ပြီးပဲဖြစ်အောင်ဟုတ်ကဲ့ ဒါပြီးပြီးတော့မဖြစ်နိုင်ဘူးဟုတ်တော့ဟေးတို့ကဗီဇနဲ့အဲ့ဒါလောက်ဟေးငါငါတို့လို့ထားနေတဲ့မိမိခန္ဓာကိုယ်လေးပဲဘေးအာယုံကငါတက်တက်တိခံနိုင်အောင်လို့တတိနဲ့ပေါက်ချထားပြီးစူပါရပြီဒါမှဒီသားနဲ့ပါရမီတွဲရဟုတ်နော်အဲ့တော့ဒီလားပါရမီနဲ့တွဲပြီးပြီးကြိုးစားတယ် ခန္ဓာလည်းရှိတဲ့ဓာတ်သွေးကလည်းတသာသာနဲ့သူ့ရဲ့ဓာတ်ပါနဲ့တောင်းနေတယ်နော်ကြောင်းနဲ့သိုးပါပဲမမြင်လိုက်နဲ့မကြားလိုက်နဲ့မတွေးမိလိုက်နဲ့တောင်းနေတာပဲပြေပအာယုံကလည်းတို့ငေါ်လိုက်မှမျက်စိနှလုံးမနဲ့လဲလို့ဖွင့်လိုက်တာနဲ့ပြေပအာယုံနဲ့အတိုင်းမခံရတာများရှိလို့လားရှိပါဗျာပြေပအာယုံကလည်းတစ်ခုပြီးတစ်ခုတိုက်နေမှာပဲတက်ရှိကတက်ရှိတိုက်မယ်တက်ရှိမတိုက်စဲမဲ့တာတိုက်မှာ အတွေးလိုက်တိုက်ရင်တိုက်ပေါ့အတွေးလိုက်မတိုက်ရင်အတွေးလိုက်ကျတော့တိုက်မှာပဲခင်ဗျာတို့အတွေးနဲ့ပေါ်မတိုက်နိုင်ဘူးလားအတွေးနဲ့လည်းတိုက်မှာပဲအတွေးနဲ့လည်းတိုက်မှာပဲဟုတ်ကြတော့ဒီတော့အာရုံအာရုံညာကြီးတဲ့မှာတို့ကစောင့်ပြီးတော့နိုင်ပါမလားအာယုံကအလို့အကျိုးထွက်နိုင်ပါမလားထွက်နိုင်ဘူးနော်ဟင်အဲ့တော့မြင်ရဖို့ မြင့်မြတ်သူတို့ရဲ့ပိဋကဖြစ်ဖို့ကောင်းမှုနဲ့တန်လောကဓာတ်သိခံနိုင်တဲ့ခန္တီပါရမီရင့်ကျက်ဖို့လွာတဲ့ဒီတဲ့မှာမရနိုင်ဘူး။နော်။အဲတော့အာယုံကမထွက်နိုင်ခြင်းကိုကိုယ်ကိုယ်တိုင်တော့ထွက်ရမယ်။နိကမပါရမီွားရတယ်နော်။ဟုတ်နော်။ဒါနနဲ့ဒီလာနဲ့တို့မလိုတော့တော့နိကမဒီဆက်ရမှာတင်တယ်။ဟုတ်နော်။နိကမပါရမီနိကမပေါ့ အာယုံ၅ပါးကထွက်တာပဲနိခမပေါ့ကိုယ်ကိုယ်တိုင်အာယုံအလုတ်ဖြစ်တဲ့အာယုံလုတ်ဖြစ်တဲ့သောဝိသေသအာယုံဟောမှာပေါ့ဝိကဘာကအာယုံနဲ့ဝိသေသအာယုံနဲ့အဲဒါလုတ်ဖြစ်တဲ့တော့ပြည့်တဲ့တော့အာယုံတော့ရှိတတ်မှာပါပဲတော့သွားရတဲ့တော့အောင်တော့တော့လောင်တော့တန်နေနေကြရတာပါပဲဟုတ်နော်ဟုတ်တော့သို့တော့ကိုယ်နဲ့သဘောတူလူဇတ်ချင်းမတူတဲ့အတွက်မတုံ့လို့ဘူးပေါ့ တော်ကြတော့တွားတဲ့ကြတော့သာချိန်ကြည့်တဲ့အတွက်တော်လို့ပေါ့ဟုတ်တော့အဲ့ဒီကိုထွက်ပြီးတော့ကျင်လာပြီးငခမပါရမီဟုတ်လားတော်တော်ထွက်ချင်းဖြစ်ရှုအောင်ကြိုးစားရမယ်ရှုစီမြင့်မြတ်အောင်ကြိုးစားရမည်နာမသုံးတော်မှာတည်းဟုတ်တော့ဒီနာမသုံးတော်မှာကြကဲကြအဲ့ဒီမှာဓမ္မတော်ထွက်တဲ့နေရာကိုယ်ယူကာယကြီးဖြစ်တာအများဆုံး ဟုတ်ဗျာတော့ရောက်လို့ထိတ်နေတယ်ထိတ်နေတဲ့တံကိုထိတ်နေတဲ့ကာလကိုကိုယ်သုံးမချတတ်ဘူးငင်ကအသုံးချမလို့ကိုယူရွာထဲမှာတော့ဒီဒီကိုတို့လို့ကြတာနဲ့အများအားတိုက်ခံရတာဟုတ်တော့ထဲမှာကြတော့ဘုလုံးထိတ်နေနေတာ24နာရီထိတ်နေမှုအားလုံးရသေးဟုတ်တော့ရတော့အဲ့ဒီထိတ်နေမှုကို ကိုကိုယ်တိုင်ညာနဲ့အသုံးပချတတ်ရင်ဉာဏ်ကဝင်သုံးချမလို့အဲဒီမှာတို့အတွက်သူလူကိုလူလူမဲ့ဟုတ်ရကိလေသာထုတ်လို့ထွက်တဲ့တော်အတွက်နဲ့ကိုကကိလေသာထုတ်တဲ့တော်အတွက်ဆိုတော်အတွက်မျိုးလာမယ်ဟုတ်နော်ကိလေသာကကိုထုတ်ထားရဲ့ကိုကကိလေသာကိုထုတ်တာဟုတ်တို့တို့ကိလေသာကိုတတ်ရှင်လို့တော်ကိုထုတ်ထုတ်ခဲ့တာလေ อย่าทดก็มันโลอย่าทดแต่ทดก็ปามันโลဟုတ်နော်ဟုတ်နော်အေးအဲသူကိရိတာကထုတ်တာကရွာတဲ့ပြည်တဲ့နေတော့ကတော့ဟိုလိုသူအာယုန်တွေတွေ့တဲ့ဟိုဟာဖြင့်အဲခေါင်းရံပြဒီဟာဖြင့်ခေါင်းရံပြဟိုဟာဖြင့်စောင့်ပြီးဒီဟာဖြင့်စောင့်ပြီးနဲ့အဲခါကျတဏှာကပြောမှာပေါ်ကြီးကြီးဒီလိုဟင်အဲ ငါရှာဖွေကျွေးတော့ကတော့မသာဘူးဒင်းတော်သိမယ်လို့တော့ထုတ်တော့ဘာမှမရှိမှဟုတ်မလို့ဒီဒီငါရှာကျွေးတော့ကတော့မသာပဲနဲ့ဒင်းတော်သိမယ်သိမယ်သိမယ်ဟင်မကောက်တာတော့ငါဖုံးမလိုက်ဦးမယ်လို့တော့ထုတ်ဟုတ်ကလားဗျာမှန်ပါဗျာအဲ့ဒါကြီးလေးကတော့ထုတ်ပါလားဟင်တို့ရသေးဘဝနဲ့ထွက်ဆုံးတာဖြစ်ခဲ့တာ ရှိစေတနာကိလေသာသာမယကပါအကုန်လုံးအကျိုးလို့ဆုံးလို့ခဲ့သို့တော်နေတဲ့သားနေကြတရုပ်ပဲမပြီးသေးရမသားတော့အဲ့ဒီမှာပွားသတိရသာလာလေးကိုပဲခဲ့ပြီဟင်ဟင်အဲ့လိုဘာလို့ငါတော့ဟိုရံကုန်မှာနေတော့ကတော့ဒီတရုပ်ပဲကပြီးလေးကသားနေကြမသားပါဘူးဟိုမှာမူတရုပ်ပဲကပြီးမသားပါတရုပ်ပဲကပြီးလေးမှမပါဘူးကွာ ဟုတ်ကဲ့လားမှန်ပါခုကြည့်ပါကသူရှားပေးတာမသားလို့သူခိုင်းတာမလုံလို့တော်ထုတ်ခါလို့မှန်ပါအဲ့ဒါကိုမှန်တဲ့ကိုကိုညာတဲ့ကိုအာယုံကိုဖိတ်သုံးအောင်အာယုံကကြောနိုင်အောင်ငင်းနေရညံဝင်မှုတတိနဲ့မကြိုးစားခဲ့လို့ရှိရင်တော်ထွက်တာမှားတယ် သောကနောအိမ်ခါကြအဲအဲတနာကမေးအောင်မှာကြဒီတိုင်းပြန်ထုတ်တာမဟုတ်ဘူးဒီလိုဆိုရင်ရွာရောက်ရင်မျိုးတွေရောက်ရင်ငါခိုင်းတာလုတ်ကလားမေးတယ်ဟုတ်ကဲ့လုတ်ပါမယ်သူမှာရွာလည်းပြန်ကွင်းလာကြအဲခါကြတနာကိုဖြစ်ကြောဟုတ်တော့ဒီအဲ့ဒါကတနာကတို့ကိုတောထုတ်တာတို့ကတနာကိုတောထုတ်ပြီးသားရမလို့ စိတ်ငြိမ်တဲ့တန်ခံနိုင်ဖို့ကိုယ်ကကြိုးစားပါအရေးကြီးဆုံးပဲစိတ်ငြိမ်တဲ့အရာပါတော့မှအနာဖို့ရှိပါတယ်ရှိတဲ့ဟာကိုအတုံးမချကြရင်အတွေးဝင်ပြီးတော့ပါဟုတ်နော်မှန်ပါပါနောက်မှာပဲနောက်မှာအမျိုးမျိုးနောက်မှာပဲသုတ်ရအတွေးနောက်ကဘာတွေပါမလဲနောက်ထပ်အစေတိုးတွေပါအောင်ပါဒီတော့ဒီတောင်မှာရှိတယ် ဒီတော့ဒီတောင်းကတို့နေတာကိုမကျေနပ်ရင်ပဲဒီကလည်းမခံဘူးဆုံးတော့ဒါရှင်ပြတို့မေတ္တာတို့ကြည့်ပါဟုတ်နော်တွေ့ပါပဲဟုတ်နော်ပြီးတော့တို့ဒေသမနာနဲ့ဘုရားအလောင်းတော်ဒီဝရနဲ့ဘုရားလောင်းတော်တို့ကဲ့သို့နောက်ကကဘာမကြီးအော်ထားခဲ့တဲ့သူ့အတွေ့အကြုံတွေကလည်းအများကြီးပြီးဟုတ်နော် ဒါကလည်းသူတက်လုံးကပူဖြတ်ထားတယ်ကိုတက်မဲ့ကံပူဖြတ်ပါပဲနော်ဟုတ်တော့ဒါကလည်းလာပြီးတော့တို့တွေတို့တွေအကုန်လုံးအခုခေတ်တော့ဟုတ်ဟုတ်မှမထင်ပါဘူးရှင်းကင်းနဲ့ပြောရင်တော့ဟောတာဒီမော်လိုက်ဒီဥဒဒောင်းနဲ့လွတ်တာတယောက်မှရှိဟုတ်တော့ဟုတ်တော့ဟေးဒါလည်းဥဒဒောင်းနဲ့လွတ်တာရေးရှိမဟုတ်ဘူးတို့လည်းရှင်းရေးရှိဘူးဘယ်သူမှရှိဘူးရှင်းခေတ်ကတော့ ကြည့်သမျှငွေရလည်းဒင်းကားခုလိုဝေယုံပါမဟုတ်ဘူးဟုတ်ကြအခုလိုဝေယုံပါမဟုတ်ဘူးဒင်းကားပြုတ်ခါချမပါဘူးဟုတ်ပြပြီးတော့ခုခေတ်လို့အထွက်မရှိဘူးအဝင်မရှိဟုတ်တော့ထွက်မရှိဘူးဝင်မရှိတို့ငယ်ငယ်ကစေးသာဝယ်သားခဲ့ရတာမရှိပါဘူး မိုးတွင်းတော့ကပိုးနေတဲ့ကြောက်ပူတွေဆောင်လာတာအဲ့ဒီကြောက်မှုကြောက်ကျုပ်သားတာနဲ့အဲ့ဒါသေရေးသားပါပဲထွက်မရှိဘူးဟုတ်တော့ထွက်မရှိဘူးဒီလုံးကလည်းအဲ့ဒီဒုငငယ်ကတွေ့ကြတာမုံအောင်တော့တစ်ထုပ်မှတရားပဲပြရပါတယ်ခုချိန်နဲ့ဆိုရင်တော့ပုံပြင်းနော်ယုံကြည်ရကောင်းလားမှန်ပါပါပြရတာတော့လေအထုပ်ကိုလည်းယုံရတာပါ ဟုတ်နော်ဥပုံလေးဥပုံတောက်သွားတယ်ကိုရှိတဲ့ဆံကြံလေးပါလေးနဲ့မုံလုပ်ပြီးတော့သွားပါတယ်ဖေးလိုက်ကကိုပြောင်းမှုပဲကိုပြောင်းရင်းကပြတဲ့ကြောင်းမှုပဲနဲ့လိုက်ပါတယ်ဒီဖေးလိုက်ဒီဂျိုကကိုရကံကပြတဲ့မိစ္ဆာနဲ့သုံးခဲ့ပါတယ်အဲ့တော့ဘယ်မှာလို့သုံးအဲ့ဝိရိယဘိုးနေတာဘိုးနေတော့ပြုတ်တော့ပေးဆွဲမှာပေါ့ဆွဲတော့ လွယ်လွယ်လေးကိုတော့ကကြီးကျယ်ကျယ်လုပ်ဘူးဟုတ်လို့ဒီဒီကဒီကအခုဝေယုံပါတီရောရပါအောင်ပုံသူပါလေကိုကဝင်ဝင်နဲ့ပုံဝင်အောင်ပဲလို့တို့ဒီဟုတ်ပါဘူးဒီဒီဟိုမောင်တာပြောအောင်ပဲဟိုတို့ငယ်ငယ်က သာဖြစ်သူကဖဲတို့လို့ချတော့အဲ့တော့ဖေဖြစ်တော့မင်းဒီတော့ဖေချရင်းနဲ့ပေါ့ကွာငါပိုက်ခံနေကိုမိသားတစ်သိန်းလုံးဂုတ်တိတ်ကိုပေးလိုက်ခြင်းအဲ့တော့သာဖြစ်သူကသာတော့ပေးကြည့်ပါလားတခါလဲပို့ပြလိုက်ရင်အခုအခုကဘယ်လိုလုပ်ရတာတို့သိကုန်ပြီပြီလာပါလို့လောလောလားဒီတကယ်လည်းကိုယ်ကြည့်ရလို့ ဟုတ်တော့ဒီဒီအဲ့တော့ကိုအဲ့ဒါဒီတို့ကြောင်တာဘုရားဟိုရောက်ဒီရောက်ပေါ့သူသူ့ဟာသူတော့ဘုရားကိုတော့လို့တကုံလုံးအဲသူစည်းကြတာပဲအတင်းဖို့ဖို့ပြရဘုရားလီယာလီယာဖရာအောင်ပွားထားပြစ်တာပဲလေဟုတ်တော့အဲဘေးကလည်းတစ်ခဲနဲ့တချို့ပြစ်တာကလေးလည်းလာနေပဲပြစ်တာကလေးလည်းပါချင်ပါပေါ့တမန်ကလေးလည်းပါချင်ပါမလို့ယူခဲ့ဖို့အဲ့ဒါဒီသူ့ပေါင်းသူစောင့်ကြတာလေ တို့ဆက်ကိုဆက်တို့ဆက်ကိုဆက်အတွင်းကောင်းအပြင်ကောင်းတစ်ခေါက်မှာတော့အတွင်းမှာသိချသူတော့ထားတာအပြင်မှာကသိချသူထားတာဟုတ်နော်ဒီအတွင်းကမိမာသူထားတာအပြင်ကမယူရဲဟိုတို့ဖက်လာတော့ကောင်းထားတာဟုတ်လားအဲ့တော့တို့ပေါ်လိုက်ဒီအတွင်းကမိမာအပြင်ကမိမာတော့ဘာမှမဟုတ်ဘူးတို့တော့ဒီပေါ်လိုက်ဒီရောဒီလားဒီရောစင်တော့တို့ပေါ်လိုက် အဲ့ဒါတို့သူတို့ဟာလဲဆိုရင်တော့ဒီကိုလာခြင်းလို့ရှိရင်သူတို့ဒီကိုပြောရပါတယ်လာတာသုံးမျိုးလို့ဆိုပါတယ်မတ်တရပြီးထွက်တဲ့ပုဂ္ဂိုလ်ပဲဟောမှပြန်မှုပဲနော်ထိုင်ပြီးထွက်တဲ့ပုဂ္ဂိုလ်သူ့ကိုခေါ်တဲ့ချိန်ကိုသွားရပါတယ်သို့တော့ထိုင်ပြီးထွက်တဲ့ပုဂ္ဂိုလ်ဒီအချိန်မရွေးလူဘဝနဲ့အဲ့ဒီလေးကိုဝင်နေထွက်နိုင်တယ်ဟုတ်နော်အချိန်မရွေးဝင်နေထွက်နိုင်ပါတယ် လူဘဝလူလူတန်းတန်းနဲ့ထွက်ထွက်နိုင်ပါလေတို့ကြလာတဲ့ဘုရားတယ်တော့ငါဘာရှိလို့ဘာဝင်လို့ဆိုတာသူထောက်မှာရုပ်ကလေးတွေရုပ်ကိုယ်တွေပေါ်ပေါ့ခိုင်လိုက်ရရုပ်ကရှင်လေးတွေလေသူအပြင်ရောက်မှရုပ်ကအပြင်ဖြစ်တာလေဒီဆက်လူထောင်းတွေရုပ်ကိုယ်တွေဆိုအဲ့ဒါဘာရှိဘာဝင်လို့တစ်ဆုပ်တစ်ဆုပ်သွားသွားယူပြီးရောက်စားနေတာပါဟုတ်ဗျာသူတို့ကိုယ်တိုင်ဝင်နေထွက်နေပါလေအဲ့ဒီထိုင်ပြီးထွက်တဲ့ပုဂ္ဂိုလ်ကအိတ်ပြီးထွက်တဲ့ပုဂ္ဂိုလ်ကအချိန်မရွေးခေါ်လို့ရတယ် ဟိုလူဘဝနဲ့လည်းဝင်လို့မရဘူးအဲ့တော့သူတို့ကထွက်လို့ရှိရင်ပြန်ပြီးဝင်ရမယ့်ပုဂ္ဂိုလ်ကစိတ်သာဆိုပြီးတော့ထွက်ခဲ့ရမှာအဲဒုကတော့ဆယ်နှစ်တို့အနှစ်20တို့အနှစ်30တို့တချို့ကလည်းသာသနာဖွင့်ပြီးမှတို့ပေါ့သာသနာဖွင့်ပြီးတော့တာတယောက်အဲရှင်ပြုပြီးမှပေါ့ဗျာအဲ့လိုကတိနဲ့ဟေးဟုတ်ဗျာသူတို့ကြတော့ဆယ်နှစ်ဆိုရင်တည့်ရက်လို့သုံးပါတယ် ဟုတ်ဗျာသုံးရက်နေခွေးရတယ်ဆိုရင်နေ့30ချိန်နေနိုင်ပါတယ်ဟုတ်ဗျာသူတို့တည်းရဲ့ကိုတို့ကဆယ်နှစ်ပေါ့ဗျာအဲလိုနဲ့ထုတ်ဖြစ်တာပါအဲ့ဒါဒီကတို့ဒီကအာထုတ်လိုက်လို့တကယ်လို့အစွဲမပြတ်သေးလို့သူတို့ခေါ်တဲ့ချိန်ပြန်သွားမယ်ဆိုရင်လည်းပဲတို့ကသူတို့ရဲ့အဖြစ်နဲ့ခံနိုင်မှာမလားသူတို့ရဲ့ဘာလို့ပါလဲခံနိုင်မှာဟုတ်တော့ ပြီးတော့သူတို့ဗျံဝင်ရမယ်ပုံကူကြတော့ဝိပဿနာသခါဝိပုမခံဝိပဿနာရောက်တဲ့ချိုးဥမာမဲ့တရားအထုတ်လို့ရတယ်ဟိုဆရာကသွားကြောင်းမဲ့လုံမခြေရမ်းလုံးမရတာဒီဒါတထုံလုံးကဆိုခဲ့တူတာပါတချို့ဆရာဒီစီအဲသွားလို့ရပါတယ်ဆရာရှိကဘာမှမစောက်တတ်တော့မြေကြီးလေရွေးနဲ့ဆံရတာဒီလိုဆိုခဲ့ပါတယ်ဟုတ်လားအဲ့လိုနဲ့နောက်ဆက်ပါပါဟုတ်နော်အဲ့တော့သူတို့ကလည်းပဲသူတို့ကလည်းနောက်ဆက်တယ် ဟုတ်တော့ခုနကဘာမကြီးကလည်းနောက်ကျက်မယ်သူတို့ကလည်းနောက်ကျက်မယ်သူသူခြံနေရလည်းနောက်ကျက်မယ်ဒီကြားနဲ့တို့လုံးဝမဟုတ်အာယုံကအလုတ်နိကမဖြစ်နိုင်ပါဘူးဟုတ်ဖြစ်နိုင်ပါဘူးနော်အဲ့တော့သစ္စာဆိုရတော့မတူဟုတ်တော့ဒါနဲ့တော့ကျူစင်မြင့်ရဖို့ အတွက်ကိုအတားဖြစ်နေပြီဟိုအဲ့တော့တို့ကသစ္စာဆိုရတော့မယ်သစ္စာနဲ့သူကမြင်မြတ်တဲ့မြင်မြတ်သူရဲ့စိတ်ထားဖြစ်ဖို့သစ္စာဆိုရပြီဟုတ်ကလားဗျာအဲ့ဒါသစ္စာပါဠိပဲဒီသစ္စာဆို၍သူကမြင်မြတ်အောင်ကြိုးစားပြီအဲ့ဒါကိုစာလုံးတုံးတော့သစ္စာပါဠိဟုတ်ကလားဗျာဟေးဟေးအဲ့တော့သစ္စာသွားကိုလောက်တာကိုမှပြောတာမဟုတ်ဘူးလား ဟုတ်နော်ကိုဒီအကျိုးလို့လောကကကျုပ်ဖို့လို့ဖို့လို့ခဲ့ရင်အကျိုးလို့ဒီလောကကကျုပ်ဖို့လို့ဖို့လုပ်နေပါပြီပေါ့ကိုလောက်တာကူမှဆူလာပဲလေဟင်တို့မို့ကျုပ်လို့ဒီလောကနဲ့သာသနာအတွက်ကိုရှင်းရောက်ထောက်ပံ့ခြင်းလို့ကိုလောက်ချင်တာကိုပြောရမှာပဲကိုလောက်တာကိုအမှန်တိုင်းကိုဆူလာကိုသစ္စာဆူလာပြောရမှာသစ္စာဆိုရမယ်ဟုတ်တယ် ဟုတ်နော်သူကလည်းပြောလို့ရှိရင်တော့အဲစိတ်နဲ့ပြောလို့ရှိရင်တော့အဲရိုးရိုးလက်လက်နဲ့ပြစ်လို့ပေါက်လို့ရာဘူးတမတိုးတိုင်ရင်အခုပြစ်လက်လက်ကြီးနဲ့ချတာသလိုပေါ့ဗျာသစ္စာနဲ့ချတာတော့ပါဟုတ်ဗျာအခုပြစ်လက်လက်နဲ့ချတာတော့ပါဗျာဟုတ်ဗျာဟေးမထုံးမဖောက်နိုင်ဘူးအသေးသားလက်လက်နဲ့မထုံးမဖောက်နိုင်ဘူးဆိုရင်ဒီကားလက်လက်နဲ့ အထောက်ထားရတယ်လို့ပြစ်ပါဆိုပြီးဟိုတဲ့ရမှာပဲဟုတ်ရောပြစ်ပါဆိုတဲ့ရမှာခုနဆိုပြောတဲ့ကိုလုတ်တာအမှန်တိုင်းကိုကိုယ်ကြီးဝဲချက်ကိုတင်ကြပြီးဆိုရမှာပဲဟုတ်ကလားပြစ်ပါဆိုပြန်တော့တို့နောက်ကထောက်ထောက်ခံခံသီလကဘယ်လောက်သင်ကျေပဲသီလအားရှိမှသစ္စာပူဇော်မှာ ဟုတ်နော်ဟုတ်ကဲ့နော်ကိုယ်တော့ကလောကအာမရှင်ပြီးဖြစ်ပါလေထိုးတော့ဆက်ပါလို့နိုင်ဘူးအဲ့တော့တို့သစ္စာဆို၍ဖြူတင်နေတော့အောင်လုပ်မယ်ဆိုတော်လည်းပဲရှစ်တိုးနိုင်မှုတော့တိုးနိုင်ပါမလားဟိမောလားဟေးတိုးနိုင်ပါဘူးဘုရားဘုရားကိုကျိုးလို့စိတ်ကူးရှိကြလေဆိုတာမသိဘူးရှိပါပါဘုရား မောလိုက်ကြီးထိုးဖို့ဘာသိကူရှိလားရှိပါရဲ့ဗျာဟုတ်ပါမလားဟုတ်ပါဗျာဟေးပါရိုးဟိုရွှေမတေမုံလည်းကဟိုလူပြေပြောသလိုပေါ့ငါလည်းဗတ်ပြာလို့တော့ထွက်မလို့ဒါအင်္ဂါဟာပုံမရလို့ဟေးချိုးမောလိုက်ကြီးကိုတော့ဘယ်တော့တော့ထွက်ပါဘူးဟေးမရရဘူးဟေးဟေး ကျေတော့မိဖို့တဲ့ကိုဖြစ်သွားတာပဲမေးလို့ရတယ်။ဒါတော့တော့တော့တော့တော့တော့အဲ့တော့သစ္စာဆိုနိုင်တယ်ဆိုတော့သီလအကောင်းမှဆိုနိုင်တယ်။တော့တော့ကိုသီလအကောင်းမှဆိုနိုင်တယ်။ဟောတို့သီလအကောင်းမှဆိုလို့အခုမှသီလရတယ်အဲတို့ဘာတို့ဖြူအောင်စူးစားတာပါရှိသေးတယ်။မှန်ပါ။ဒီခုမှတတိယကရှိသေးတယ်တတိတောင်မရင်သေးဘူး။အဲ့တော့သစ္စာလေရတယ်။မရနိုင်ရင် တို့ရှေ့ဆက်ပြီးမေတ္တာနဲ့တည့်ရအောင်လို့မေတ္တာဆိုတာဓာမိထားတာသူနဲ့ကိုယ်နဲ့ဓာမိထားတာမေတ္တာမဟုတ်ဘူးလားတေချာမေတ္တာတော့သာလူကသာသူလူကသူကအရေးကြီးတဲ့မေတ္တာတော့အဲငါလည်းသူ့လူချင်းတွေတော့ငါသူ့လူပဲလုပ်ခဲ့ဘူးတာပဲသူလည်းငါလူပဲလုပ်မှာပေါ့ဟုတ်နော်ဟုတ်နော်ကိုနဲ့သူနဲ့ သင်မုန်းခြေလိုက်ပါဟုတ်ကောသူမို့ဒီလောက်ကလေးနဲ့ငါအနောက်ကျတာဒီလောက်ကလေးနဲ့ပြီးပြီငါငါသူ့နေရာရောက်ရင်တိတက်တောင်ကိုးမယ်ဟုတ်ပြာဟင်အဲ့ဒါလောက်ကိုဘက်ကနာခံပြီးတွေးကြည့်ပါဟင်အဲ့လိုဆိုငါတော်ရမလားငါနောက်ရမလားဆိုရင်တဏှာမာနဒိဋ္ဌိဝင်နိုင်ဦးမလားဝင်နိုင်ပါဘူးဝင်နိုင်တော့နော်ဟင် တို့သားကပြင်းသားလာမဲသလိုအတွင်းသားများသလိုဟုတ်တော့မှန်ပါကိုယ်တဲ့ဗာရတနာမာနဒိဋ္ဌိအရေးကြီးဆုံးပဲဟုတ်တော့မှန်ပါတဏမာနဒိဋ္ဌိအရေးကြီးဆုံးပဲဟုတ်ပြမှန်ပါအဲ့တော့တို့ကိုယ်ဘက်ကတဏမာနဒိဋ္ဌိအကုန်လုံးပြီးသွားတာတော့ဖရာရှိပါဖရာအကုန်လုံးပြီးတာတော့အကျွေးကမကုန်တာပြီးတော့လိုက်ကောင်းနေတာပဲလို့ဟုတ်တော့ဒီတို့တော့သူကအဲခံတီနဲ့ ပါလားဒီဝရတော့ဆိုတာရှိနေရှိသို့တော့ဒီဝရကိုသုံးသုံးတဲ့စကလုံးနေလိုက်ပြီးလိုက်ရင်တကယ်သားတော်ရအောင်ဒါသုံးတဲ့စကားနဲ့အတူတူပဲဘုရားရှင်ရဲ့လုပ်တဲ့စကားကိုသိထားလေ့လာတယ်ဟုတ်တော့ဒီဘုရားတော်ဘုရားဖြစ်တာတော့လိုက်တောင်းလို့ဒီလေဟုတ်တော့တောင်းတဲ့ကတော့တောင်းမှာကိုကမှမပြီးခဲ့တာအဲ့ဒါမပြီးခဲ့လို့တောင်းတာဟင်ကိုကသာသနာဖက်ဖက်ကိုရှောင်းပြီးရှောင်းရှောင်းလာတာကို ခုကတည်းကမရှောင်နဲ့အဲဟွာလာလေဆင်းလာပေးလိုက်ဟွာလာမျိုးဘောကလူတွေဝင်လာပြီးမှအကျမပွဲတော့ဘူးပေါ့ဟုတ်မိဘဝင်လာပြီးမှအကျမပွဲတော့ဘူးပေါ့အခုဟိုကြောင့်ဒီဆောင်နဲ့ပေးပြရရှိတဲ့အကျိုးမပေးဘဲနဲ့နေရင်မျိုးဘောကကြအဆက်ကွဲမလို့ဟုတ်တော့ကောင်းပါပဲအဲ့တော့ဟိုကသစ္စာနဲ့မရမေတ္တာနဲ့ကိုယ်စိတ်ကိုဖြူစင်မြတ်အောင်ကြိုးစားပြီးသားပါ ဟုတ်တော့ဒါကိုထားလိုက်ပါဟေးအဲ့လိုသူ့ဘောကိုအဲခွန်းလို့စိတ်မဝင်နိုင်ဘူးလားဝင်နိုင်ပါဘူးဝင်ဝင်နိုင်ဝင်ရင်ဒီခံပြီးကလည်းအလိုလိုရမှာပေါ့ဟုတ်ကလားရလို့ရပြီတိုင်အောင်သူ့ဘက်ကအခဲကြီးမလားသေးတယ်လို့ကြည်ဖျားအဲဒီဝရတို့ဒီသမဏတို့ကြည်ပါလား ကျွန်တော်ဖျားသွားတော့ကိုတော့ကောင်းလိုက်ပြောဘူးတိတ်ဆက်လာတာဖျားဖြစ်တာတော့အားရလို့လားဗျာနိုင်တော့ဖြစ်တော့ပဲဗျာဟုတ်ကဲ့နော်ဟင်အဲ့တော့သူကတော့သူ့လို့သူ့လို့ပါကိုကကိုလို့ကိုလို့ပါဟင်ဟုတ်နော်သူကတော့သူ့လို့သူ့လို့ပါကိုကကိုလို့ကိုလို့ဟုတ်ဗျာဟင်ကျွေးတော့သူကတော့ကျွေးတော့တာဝန်သူ့တာဝန်ကောင်းနေတယ်လေကိုကကျွေးပြီးသမားကကျွေးပြီးတာဝန်ပေးဖို့ကကြိုးစား ဟုတ်ဗျာမှန်ပါဗျာဟေးယူတော့ကကိုကပြုံးပြုံးယူထားယူပေးတော့လည်းပြုံးပြုံးနဲ့ပေးနိုင်အောင်လားပြန်ချားဖို့ကြဲကဟုတ်တော့မှန်ပါဗျာဟေးပြန်နိုင်ပါတော့ပြန်နိုင်ပါဗျာကြားနိုင်ဘူးဟင်ဟေးပေကြီးတို့ပွဲပါပဲဘာတင်နေပါလဲဘာပြင်းနေဟေးပေကြီးတို့တို့ပွဲပါပဲဟေးဟုတ်ဗျာတို့ပါတော့လူမိုက် မိုက်နေတဲ့အချိန်ဘယ်သူမှမကရဲလို့သိချလက်ချလောလောလတ်လတ်နေတယ်အခုမမိုက်တော့ဘူးဆိုမှအဲ့ဒီခါကျမှဟိုကလာပါဗျာဟေးမမိုက်တော့ဘူးဒီလူကောင်းမွားမလဲဆိုမှငါလာပါဗျာဟေးအဲ့ခါကျတော့လို့ရပါအောင်လားဟေးကိုယ်ကမှထိုင်မလို့ကြည်တယ်ခါရှိပြီးကိုယ်ကလာလိုက်ဒီကလာလိုက်အမြင်ကလာလိုက်ကြားကလာလိုက်ညမျိုးသုံးလာပါဗျာဟေး ခံနိုင်ပါမလားမော်လိုက်ပြီဒီလိုနဲ့နည်းနည်းတိုးတို့ဘေးတော့တိုးဟေးအဲ့တော့တို့ကအဋ္ဌာန်နဲ့လို့ရတော့မယ်ဒီတိုင်းတော့ရတယ်နော်ဒိဋ္ဌာန်ပေါ်ထူးခြားသိချက်ဒိဋ္ဌာန်ပေါ်ပါနံပါတ်လို့ထူးခြားသိချက်ဒီချိန်ဒါလုံနေဆိုရင်ဖြစ်ချင်တာဖြစ်ရင်ဒီချိန်လို့ပြော ကိုလုံးမဲ့ချိန်မိကြီးလောင်ရင်လောင်နေပဲသိထုတ်ရရေကြီးကြီးရင်ကြီးနေပဲသိငါဒါလုံးမယ်ဆိုရင်လုံးကိုလုံးတော့အဲ့ဒါကိုသိထားလို့ဆိုတာဟင်အဲ့ဒါတော့တော်ပြီလားလို့ထားပြီလားမရှိသေးဘူးဟုတ်လားရေတက်လာလို့ထားပြီလားမရှိသေးဘူးလုံးနိုင်ပါမလားကျူလာပါလားကျူလာပါဟုတ်ပါကလားမော်လိုက်ပြီဒီကျူလာပါပါဟောမိကြလည်းဝုံဝုံဝုံနဲ့အတန်နဲ့ကြီးတော့ လေနာနာတော့ပြီဟေးဒီဒီကလည်းဟိုဟွာလို့တဲ့ဒိဋ္ဌာန်ချိန်ကလည်းမပြီးသေးဘူးပဲလုံးဘလို့ဟုတ်ကဲ့လားဟုတ်ကဲ့လားဘယ်လိုလိုမော်လိုက်ကြီး